တော်လက်တဲ့2542ခုနှစ်လူတော်ဘုရားတက်ကရီ1360ခုနှစ်ဘုရားဗိမာန်ကအဝိဇ္ဇာရာသီပတုံလပြည့်စုံဖြစ်ရည်ဤသဗ္ဗံတန်ရှိဘုံမြို့ကျင်းညာကြီးမဟာဘုရားမှာကျောင်းတဲ့ကိုဒီကျင်းတဲ့ ရှင်ဆရာတော်ဘုရားဟာကုဏကုသကိုယ်ကြီးကုသိုလ်ဝေကျင်းပါလာနိုင်။ဉာဏ်ကြီးပါပါရှိကြတဲ့ဒီသာကာယကမှများရှိလို့မျိုးတို့များဘုလိုကြီးပါပါရှိကြတဲ့ဒီသာကာယကမှများရှိလို့မျိုးတို့များအာလုံးတရားနာပိဋကများဘုန်းကြီးယနေ့ဓမ္မဒါနတရားအလူပေးနေမှာကတော့ အချိန်ရှိကလုံးလာတဲ့တရားတော်ဒီတရားတော်နဲ့ဘုန်းကြီးဓမ္မဒါနတရားအရှင်သိပြီမှာဖြစ်ပါရဲ့ဘုန်းကြီးဟောတဲ့တရားတော်များအာနတရားနာသိတဲ့တရားဆွဲတော့ဘဝတစ်သက်ရာမှတ်တမ်းဖြစ်နေမှတ်ရသွားနိုင်စေတဲ့တရားများကိုပဲဘုန်းကြီးဟောကြားပေးမှာဖြစ်ပါတယ်။တရားရှင် ဘုန်းကြီးဘုံမှာကျေးဇူးရှိခဲ့သူရဲ့ရရရှိကာရမဏေဘုန်းကြီးကျေးဇူးဆက်တဲ့တရားဖြစ်တော့အာပိရဲ့တရားဖြစ်ခြင်းနဲ့ကျတယ်။တရားဖြစ်မိမိဘုံမှာကျေးဇူးရှိတဲ့ကာရမဏေအမေရှင်ရဲ့သံဃာရှင်ရဲ့ကလုံးမြောက်သိခြင်းနဲ့အတွက်ကြောင့်တိုက်တွန်းတဲ့တရားဖြစ်ခြင်းနဲ့ဘုန်းကြီးတို့တရား နားထောင်လို့ကောင်းတယ်မှလည်းကောင်းတယ်တို့တော့မိမိရဲ့ဘဝတစ်သက်တာမှာဒီတရားတော်တိုင်းကခဏပြီးတော့ရှင်းလုံးအားထုတ်သွားရင်တကယ်နဲ့အပေသိကလုံချောင်ပြီးတော့တည်ငြိမ်တဲ့နေရာကိုလည်းောက်ပြနိုင်မှာသိကြပါလေ။ဒါကြောင့်ယနေ့ရှင်တော်မျိုးတော်များရဲ့အကြည့်ပါဓမ္မများကိုဘုရားမိမိရဲ့ဘဝလမ်းကြီးဟာ စက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းဟာတရွေ့ရွေ့တရွေ့ရွေ့ကိုယ်လည်းပဲကိုတွန်းပို့နေတယ်။ပဲပဲကိုတွန်းပို့နေတယ်။ကိုယ်လည်းပဲကိုတွန်းပို့နေတယ်။နားလည်းပဲကိုတွန်းပို့နေတယ်။သိလည်းပဲကိုတွန်းပို့နေတယ်။စက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းနာရီတိုင်းနာရီတိုင်းဟာအဲဒီကိုကိုယ်လည်းပဲနားလည်းပဲသိလည်းပဲတွန်းပို့နေတာဖြစ်တော့ မိတို့ရဲ့နေရမယ့်အခြေအနေဟာများသလားနည်းပါလားနည်းပါပါဘုရားဒီတော့အခြေအနေပါရှင်နေပါပြီဆိုတော့ဒီရှိနေတဲ့အချိန်လေးမှာလုံလာဆိုင်ပြီးတော့အလုပ်လုပ်ဖို့ရမလိုဘူးလား။ဟုတ်ပါဘူး။လုံလာပြီ။ဥပမာအားဖြင့်ကိုကြီးပြောတယ်။ဘုန်းကြီးရဲ့ဆက်တော်ဟာယခု90နှစ်တက်နေပြီရောက်ပါပြီ။ဒီတော့ဆက်တော်90နှစ်ရှိပြီဆိုတော့နောက်ထပ် နှစ်ပေါင်း90ကျော်နေဖို့ရလွယ်ပါ့မလားဒီတော့နေဖို့နဲ့သိဖို့ဘယ်ဟာကနေတယ်သိဖို့ကနေဒီတော့ဘုန်းကြီးတို့နေဖို့အချိန်ကြီးဟာများသလားနေပါပြီဒီတော့အချိန်နေသွားပြီဖြစ်တဲ့အတွက်ကြောင့်အချိန်ကြီးတဲ့ဘုရားဗန္ဒာဝင်ဖြစ်တဲ့ပုဂ္ဂိုလ်များ လုံးလာတိုက်ပြီးတော့ဒါနာကောင်းမှုပဲဖြစ်စေချိန်ကြီးတော့မလုပ်နိုင်ဘူး။သင်္ကန်းကောင်းမှုပဲဖြစ်စေဘာဝနာကောင်းမှုပဲဖြစ်စေဒီမှာချိန်ကြီးတော့ကျမ်းပါတော့ဒီခုလိုဒီမှာနံပါတ်နဲ့ညွှန်ပြတဲ့ဆရာသမားရှိတော့ဒီချိန်ကြီးမှာမိမိလုံးလာတိုက်ပြီးတော့အားထုတ်လိုက်တယ်ဆိုရင်မိမိတွေကောင်းကျိုးတရားတွေကဆိုလိုတရားတွေ ဒါကြောင့်နောင်တတပါမပူပန်ရအောင်ကိုကြီးဘုရားရှင်ကိုတော်များများကနေပြီးတော့တတိပေးပြီးတော့တိုက်တွန်းတော်မူပါလေမပမတတဘေကဝေသစ္စာဝိပတိသာတိနောမဟာဝုဒ္ဓအယံဝအမကံအနုတာရဏီမပမတတဘေကဝေသစ္စာဝိပတိသာတိနောမဟာဝုဒ္ဓသေသာအပေါင်းတို့သည် မာပမာဒတာတန်ရောတိငွေအစဉ်ငွေမင်းလျော့ကမနေလိုက်ကြပါနဲ့မာပမာဒတာတန်ရောတိငွေအစဉ်ငွေသတိပဋ္ဌာန်ဝိပဿနာတရားတွေကိုမရှုမမှတ်ပဲမိလျော့ကမနေလိုက်ကြပါနဲ့ပိဿာသိလေရှိရတာသိွေမရှင်းနိုင်တော့အချိန်ရောက်မှနောက်ကလနိုင် ဝိပလိတာဒီလိုဝေဝေဒိဋ္ဌပြုတတ်ရာကိုဗမာမယွင်မပြုလျက်နေခြင်းဟုခံခြင်းတော်နှလုံးမသာယာခြင်းတို့၏မာဝနာပူဇိတော်ကြွဒေါမနနှင့်တောကဖြာရာမဖြစ်ကြပါစေကုန်လေ။အယဝဤသို့ကြောင့်ကြဩဝါဒဤသတိပေးခြင်းသည် အမဂ္ဂจิตကြံမစေအဘဝဲတွင်အမဂ္ဂจิตကြံမစေအဘဝဲတွင်မလွဲနိုင်လူများကိုလူကိုဤလူတနာငါဘုရားတို့ဤအနုတ္တရဏီအခွင့်ကာလတုံးလပါကိုမလွန်ရခင်အစတည်း သုံးတိတိအဆုံးအမှပေးခြင်းဖြစ်ပါလေတော်တည်းတရားရှင်ကိုယ်တော်မြတ်ကြီးများကစိတ္တစိတ္တမိတို့တဲ့မိလျော်ပြီးတော့ပြင်ကြတယ်ဒါနကောင်းမှု၏ကျိုးသီလကောင်းမှု၏သောက်တည်မှုဘာဝနာတရား၏ပွားများအားထုတ်ဖို့ မိလျော်ပြီးတော့မနေရနဲ့အသက်အရွယ်ကြီးနေဆိုတဲ့ဒီကကာလရောက်မှာနောက်နောက်တပံပူပန်မှုဖြစ်ပြီးတော့မနေရနဲ့ဝိနည်းဒီကကာလတုန်းကမိမိတို့မှာတရားသိရင်ဒီသိတဲ့ဆရာကောင်းသမားကောင်းတွေနဲ့တွေ့ကြပါရဲ့သို့တော်သားကြောင့်သမီးကြောင့်ပစ္စည်းကြောင့်အနေအားဖြင့်ဒီတရားတွေကိုအာမထုတ်နိုင်ရသည်ချင်းလို့ အသက်ရွယ်ကြီးနေတဲ့ဒီကံကံရောက်မှနောက်တတ်ပံပူပန်ပြီးတော့မဖြစ်ကြနဲ့။ယခုလိုသာသနာတော်ကြီးနဲ့တွေ့ဆုံနေတဲ့အခါလူဘုံကကိုလည်းရနေတဲ့အခါဒီမန္တမနဲ့သုံးလေးယောက်ျားသုံးဝမှာပြေးနိုင်တဲ့ဆရာတော်ကောင်းကြီးနဲ့တွေ့နေတဲ့အချိန်ကာလမှာဒီတိပ္ပတဝိပဿနာမှတရားတွေကိုရှုမှတ်ပွားများအားထုတ်ဖို့မမေ့ကြနဲ့ဆိုတဲ့အကြောင်းကို ဘုရားရှင်ကိုယ်တော်မျက်စိညာရဲ့သုံးပါးဟောဝါရအနေအချင်းဘုရားရှင်၌ဘုရားရှင်၌အနေအချင်းအပမတိနာသံပါတိကမမေ့မလျော့တဲ့ဒါနာကောင်းမှုရင်ပြုမှုသီလရေသောတိဆောင်တဲ့ကိုကာဝနာတရားဤပွင့်ရမှတို့ကိုရအနေအချင်းမမေ့မလျော့ကြတဲ့လို့အမြဲတမ်းတတိတရားဤပြီးတော်မူခဲ့ဒီလိုတတိတရားဤပြီးတော်မူခဲ့ခြင်းဟာသိဖို့နဲ့နေဖို့သိဖို့ကဤနေတဲ့အတွက်ကြောင့် ဒီလိုအပ္ပမဒတရားတွေလက်တိုင်ထားပြီးတော့ကြိုးစားကြလို့ဘုရားရှင်နဲ့ဘုရားရှင်နဲ့အဆုံးအမဟောဝါဒတွေမပြီးခဲ့ဘူးလားယ။ပြီးပါဗျာ။ဒါကြောင့်ဒီလိုအဆုံးအမဟောဝါဒတွေပြီးလို့ဘုရားလာနေဆိုရင်သိခြင်းတရားလားနှီးလို့လားဉာဏ်လို့လား။သိခြင်းတရားကြီးကအင်မတန်မှဉာဏ်သာပြီးတော့နေတဲ့အတွက်ကြောင့်ကိုနေ့ညညကြောင့်ဉာဏ်ရှင်နှီးရောက်ဆိုတဲ့အနေအချင်း ဒီမှာမြင်ရတဲ့ပုဂ္ဂိုလ်ကြီးကညာအခြေခံကလာမှမရှိတော့ဘူးဆိုတဲ့တရေစကားလေးကြားရ။မှန်ပါပါဗျာ။တရားတရားမှာညာအခြေမှလူတွေကနေကြရအလူတွေကသွားကြလာကြစားကြတောက်ကြပြီးတော့နာရီအခြေခံကလာမှမရှိတော့ဘူးဆိုတဲ့စကားနာရီအကြရပြီမလား။မှန်ပါပါ။ဒါကြောင့်သာယမိကိနာဒိဋ္ဌံဒီပါတော်ဒိဋ္ဌိဘဟုဇနာပါတော်ဤကိနာဒိဋ္ဌံဒီသာယံဒိဋ္ဌဘဟုဇနာ တာယမိနဒိတာယံဒီကိနာတာယမိကိနဒိတာတိပါတော်ဣတိဘဝဒနာပါတော်ဣတိနာဒိတာတိတာယံဒိတာဘဝဒနာပါတော်ယောမရှုတဲ့နိမိတ်ဝတိနာရေတိကာကလ၌ဘဝဒနာသရတောကလုကိင်္ဂါဖြင့်များစွာကောင်းကောင်းသူအပေါင်းတို့ ဒေလေငါသိဉာဏ်ရဲ့အားဖြင့်သိကြမသွေတွေ့မြင်ကြရကုန်လေဒေလေငါနိသာသူတော်ဘာနှင့်တွေ့မြင်ရလွယ်သောသူတို့ဒေလေငါနိသာ ရင်မရင်နာရင်တော့ရင်ဒီကွာသောမိကနာနေ ဘသူတို့ဖြစ်ပါရှင်လို့ဝေလွန်သွားပြီ။အဲဒီလိုတဲ့တဲ့ကအနေအားဖြင့်ကြာရတွေ့ရမြင်ရသိတာ။ဒီလိုပဲညာကျမ်းခြင်းကကဏ္ဍမှာသူတွေပါသွားလာလို့လည်းဒီလိုနေကြတဲ့ပုဂ္ဂိုလ်တွေအားလည်းပဲဘာတော်ဤကိနာဒိဋ္ဌာတိသာယံဒိဋ္ဌာဘဟုဇနာကာယံဤယောဂညာယံဒီကံကာလ၌ဘုဒ္ဓနာ သာဂတောကလူကိကယညာစွာတောင်းတော်လူအပေါင်းတို့ကိုဒိဋ္ဌာသိခြင်း၏အဖြစ်ဖြစ်ချာတွေ့မြင်ကြရကုန်သည်။ဒီကိညာရချကသူတကွဖြင့်ညီရိယာသူအရှုသောလူတို့ကိုပန္တောယောမရှုသေနိတိသတိနန္တိသင်္ခါသနာ လေသာတိသိနေယူတတ်ခြင်းအသက်ရှင်ရဲနဲ့မတွေ့နေရတဲ့လေကိုဉာဏ်ဉာဏ်ရှိကသာလာတာအတူတကွအနည်းအားဖြင့်ဒီလိုသွားကြလာကြတဲ့ပုဂ္ဂိုလ်တွေပြောကြတဲ့ပုဂ္ဂိုလ်တွေလည်းဒီဝန်ဖွဲ့ပြီးတော့ပြောပြောပါပါပြောကြဆိုကြစားကြတောက်ကြအဲဒီလိုညာရရှိကသာလာတာအတူတကွနေတိုင်းလာခဲ့ပြီးတော့လာခဲ့တဲ့ပုဂ္ဂိုလ်တွေဟာ နာနေကြီးသိက္ခာကာလယုတ်တိသံဃာနာတို့ဖြင့်လေပုဂ္ဂိုလ်တော်ချင်းသင်္လူယောဂဝိညာဉ်ယတိရှိတော်ဝင်တော်သွားရပြီဆိုရင်ပုဂ္ဂိုလ်ကြီးမရှိလေဘူးလားဗျာဒီတော့သိခြင်းတရားတွေဟာနှီးသလားညံသလားဒီမှန်မှညံနေမိကြီးညပြောက်တဲ့စကားကြီးညံမှန်ရဲ့ဒီမှာပြောက်တဲ့စကားကြီးမှန်လားမှားလားဗျာဒီမှန်ကိုမှန်နေ အခုချိန်မှာဆိုတော့ဘုရားယောဂီများခုမြင်ပြီးတော့အခုကြောက်သွားတဲ့ပုဂ္ဂိုလ်ရောမရှိသေးဘူးလားဗျာ။အဲ့ဒါမှရှိရင်ဒါကြောင့်သိရင်တရားတွေကဉာဏ်တန်ရင်ဒီလိုသိရင်တရားတွေဉာဏ်တန်တဲ့အတွက်ကြောင့်မို့ဒီလိုပြုသိပြုတဲ့ဉာဏ်တန်သီလဘာဝနာဆိုတဲ့ကောင်းမှုတရားတွေနှင်းနေကြပါမှလားဉာဏ်ဉာဏ်ကြည့်ပါမှလား။စိတ်ဓာတ်ကြီးမှတန်းနေသိကြည့်လိုက်ပါ။နန္ဒေကင်းရင်တွေ့တာမြင် ယုံကျော်ဆွေးလျက်ပါနန္နေကင်းတွင်သူရန်ယုံကျော်ဆွေးလျက်ပါမြတ်နေကြီးချာသူလူကကြောင်းကြွမရဏ နေကြသို့လူကကြောင်းကြွမရဏညနေခင်းတွင်တွေ့ကံမြင်ယုံကြောရွှင်လျက်သာညနေခင်းတွင်တွေ့ကံမြင်ယုံကြောရွှင်လျက်သာ ကိစ္စချို့လူကကြောင်းကြွမရဏနန္နေကိစ္စချို့လူကကြောင်းကြွမရဏဒီလိုဘုန်းကြီးတို့ယောဂီများရော ခုနေတဲ့တွေ့တဲ့ရင်လုံးနေတဲ့မရှိတော့ဘူးလေပုဂ္ဂိုလ်ကြီးမတွေ့ဘူးလေလားတွေ့ဘူးလေအချင်းချင်းနဲ့ခုနေတဲ့စကားလေးပြောတော့တယ်ခုမပြန်နိုင်ဘူးကိုယ်တော်တော်ကြီးသိရင်ညာနေလားညာလားညာပါဘူးဘုရားမဉာဏ်နဲ့ဒါကြောင့်အဲဒီလိုသိရင်တရားလေးဉာဏ်ဆန်တဲ့အတွက်ကြောင့်ဘုရားဝိသေသရေးသိရင်ကသိရမှာလားဉာဏ်ရမှာလားဒါကြောင့်ဘုရားဒီကုရုံးကျေတိကဣသေဝကိတ္တာတပ္ပကိုသိဉ္ဇမရဏသုဝိ နိုင်ယောသီလံတိယမပိဏိနံယေတုနံသူဝေနိဗ္ဗာန်တိကကာလ၌သူဝေနိဗ္ဗာန်တိကကာလ၌ဒီမိတံအသက်ရှင်ရသည်ဒီမိတံဝါဒီမိတံဝါအသက်ရှင်ရဘုမီကို၎င်းမရဏဝါတရားမီကို၎င်းဘောဓိညာဘေတုတိဧကံတိသိနိုင်ပါ၏မနေ့ကမိမိအသက်ရှင်ရဲ့ဉာဏ်ကိုမင်းအသက်သေးရမင်းဆိုတာ သေကံကြည့်သိနိုင်ရလားဗျာဘယ်ဘုဘမှမသိနိုင်ပါဒါကြောင့်သူ့ဝင်တဲ့ပန်းကလည်းကျေဝိတဝါသစ္စယိတရားဦကို၎င်းမရဏဝါသိယဤကို၎င်းဘောဓိယဘေတုတိသေကံကြည့်သိနိုင်ပါ၏ဒီဒီဒီလိုနှလုံးသွင်းသိနိုင်ရဲ့အာဇဝံကျုဝေကိစ္စမန္တမြတွေကိုအာဇဝံကျုဝေဖြစ်တဲ့ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုဆိုတဲ့ပြုဝေကိစ္စမန္တမြတွေကို ဣတိဝံနိဗ္ဗာန်တရဏိယမိတ်ယနေ့ပင်လေဂိဏံမူအချိန်မဆိုင်နေတဲ့ချိန်လေးပြုလို့အပ်ပါ၏မိမိတို့ဖြစ်ဝင်ကိစ္စဖြစ်တဲ့ဒါနာကောင်းမှုပြုလို့မယ်ဆိုရင်ဒီယတိနာရဲ့နေ့မင်းအချိန်မဆိုင်နေတဲ့ဒီဒီလေးကိုတိုင်းနေတဲ့ဌာနတွေဖြစ်ပေါ်လာရင်ဒီနေ့ပြုလိုက်ပါဒီနေ့ကောင်းမှုတွေတောက်ပြီးတောက်ပြီးနေတဲ့ဌာနဖြစ်ပေါ်လာရင်ဒီနေ့တောက်ပြီးလိုက်ပါ ဝိပဿနာဘာဝနာလုပ်ငန်းတွေပွားများအားထုတ်တဲ့ကံတားတွေဖြစ်ပေါ်လာနေနေတဲ့ဒီဝိပဿနာဘာဝနာလုပ်ငန်းတွေကိုအချိန်မတိုင်းနဲ့မြန်မြန်ကြီးပြုလုပ်ပါဘာကြောင့်လဲဆိုရင်ဒီမင်းကနီးလို့လားဝေးလို့လားရဘုန်းကြီးတို့တက်တာတက်တာပြောနေခြင်းဟာသိရစေခြင်းလို့ပါဘာဖြစ်စေခြင်းလို့လဲသိရစေခြင်းလို့ပါဒါကြောင့်လာဟိနောတေနာတေနာတေနာညာဟိနောတေနာတေနာမဟာတေနာမေတုနာ ဒီနိဗ္ဗာန်ရာလေးတရားကြီးကိုမသိနိုင်ဖြစ်အကြောင်းတော်ကမဟာသီလဂျီရိယသိတဲ့ယောဂသတိဖြင့်သိစေနိုင်ကြောင်းသစ္စီပေါင်းများစွာရှိသောဒေနာမေဇုနာတို့သေမင်းခေါ်သောသိခြင်းတရားနှင့်နောငါတို့အသိကရံယခြင်းပိဋကခြင်းတစုလက်ဆောင်ပိဋကခြင်းခုခံတိုက်ခိုက်နိုင်အောင်သစ္စီဘုပ္ပံသူတော်များခြင်းဒီနာအတိမရှိဟုအမှန်ပါ ဘုန်းကြီးများရောဘုန်းကြီးတို့ယောဂီများရောအဲ့ဒီသိရင်လို့ခေါ်ရတဲ့သိရင်တရားနဲ့မနဲ့ဘာမတရားအောင်တော့ကမတရားအောင်ပဲနိဗ္ဗာန်ပဲနိဗ္ဗာန်ရဲ့ကျမ်းမှာလာပြီးတော့ခေါ်လိုက်ပါလို့ဒီလိုရှိတဲ့တရားကြီးကြီးများရှိရလားဗျာရှိပါဗျာဒီလိုရှိတဲ့တရားကြီးနဲ့ပဲမရှိပါဒီလိုအမှုကိစ္စများကြုံတွေ့လာပြီးဆိုပါရဲ့သူတို့တောင်များပြီးလိုက်နေဆိုပါရင် နေကလေလာလာကရဲ့ရဲ့အောင်ရှော့ပြီးတော့မသွားနိုင်ဘူးလားရှော့ပြီးတော့ကျော်ရဲ့အိန္ဒိယပြည်ရဲ့ဆိုတဲ့တောင်ကြီးနဲ့ဆိုရင်ရှော့လို့ရတယ်ရဲ့ဒီရှိလို့ရတယ်လက်ဒီရောက်လို့ရတယ်ဒါမျိုးဤသိနေကြုံတွေ့လာပြီးဆိုပါရှိပါတဲ့တို့၎င်းပေးထားတို့ရောဟောဤသိနေကနေပြီးတော့မလျှောက်ဘူးရဲ့ယောဂီများကြောက်မှမလားဗျာသိနေကတော့ဖြစ်တဲ့ကြောင့်မှတို့၎င်းပေးထားတို့လည်းမရနိုင်ပါဘူး ဒုရယုံမိမိတို့ခရယံဒေါသဖြစ်ကြတဲ့အာမလေးလူကလည်းလည်းနဲ့ကိုယ်ကလည်းလည်းနဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုမိမိကပြန်ပြီးတော့ခုကနိုင်ရတဲ့တိုက်နိုင်နေယခုတော့သိင်းနေတဲ့စက်တွေသိင်းနေတဲ့တိုက်တိုက်ကိုရတယ်ဒီလိုမှသစ်ပြီးပုံမှန်နေအားဖြင့်လည်းသူတောင်းတခြင်းရှိရလားဗျာဒီတော့ဘယ်နည်းသိနေတဲ့မှာသိနေလွဲတာသိနေကဘုန်းကြီးများရောဘုန်းကြီးတို့ယောဂီများရောဒီကံဒီသိနိုင်ကြလားသိပါပါဒီတော့မသိနိုင်တဲ့အတွက်ကြောင့်ဘုန်းကြီးတို့ဘုလိုကောင်းမှုပြုတဲ့အခါကလည်း နေနေယူရမှာလားဉာဏ်ဉာဏ်ယူရမှာလားဉာဏ်ဉာဏ်ယူပါတဲ့ဒါကြောင့်ဣတိဝကိစ္စအာတဗံအာတဗံပြုဝေကိစ္စမန္တယတွေကိုအာတဗံဒါနသီလဘာဝနာတို့ရဲ့ပြုဝေကိစ္စမန္တယတွေကိုဣတိဝလက်ပံတပ္ပနိယမယုရှိတိလည်း ကေတအရှင်မတိုင်းမတည်တည်ရဲ့ပြုလုပ်အပ်ပါသည်ဤဒီရှင်တို့ဘဂဝါတို့ဘုန်းတော်တဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးသည်အဝေါသံကောင်းစွာမသွေဟောကြားတော်မူခဲ့ပါသည်တည်းီတော့ကုသိုလ်ကောင်းမှုရှိနေဆိုရင် ဒါနကောင်းမှုပြုမယ်ဆိုရင်ဒီနကောင်းမှုသောက်ပြီးမယ်ဆိုရင်ဘာဝနာကမ္မဋ္ဌာန်းတရားတွေကြွားမယ်လို့ဆိုရင်ဘုရားတို့လောကီညာနေနေလားမြန်မြန်လားမြန်မြန်ကြီးပြုရမယ်။ဒါကြောင့်လေဆိုတော့ဘုရားတို့လောကီညာအချိန်တိုင်းအချိန်တိုင်းစက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းနိုင်တိုင်းနိုင်တိုင်းဟာသိတဲ့ဘက်ကိုတို့ပုံနေတယ်၊ဘယ်ဘက်ကိုတို့ပုံနေတယ် ဒန္တိနာခောပလောကဝောပါသိတိဘောဓရံဒေဝန္တရာသမိတုသအာယုပါသိတိပါဠိနံကောပလောနွားကြောင့်သာတိတဏိနာဒုက္ခိတံဖြင့်ကာဝောမိမိစိတ်ကြောင့်ရရင်နွားကိုကိုယ်တရံစัจတွင်းတို့ပါသိတိယထာပို့ဆောင်လေတကယ်လို့ဒေဝန္တရာသမထာယုတုတုသာလည်း သရဇာသံပြုသွားရွေနာရည်ရွေကိုခြင်းဆွေသရတရားတွေ၎င်းမေတ္တာခန္ဓာဖြစ်၍သိခြင်းဆွေမရဏတရားတွေ၎င်းပါဏိနံလုံးစုံများသောတတဝါအပေါင်းတို့၏အာယုံယုံနံတတွေအသက်ဆိုတဲ့သိမိစဉ်တွေကိုပါဠိဤသုတ္တတသာသိဉ္ဇိဝါလို့ မကြကြအောင်ကိုဆောင်၍နေပြီတော်တည်းဒီကိုနေ့စဉ်ရဲ့စက္ကမိနဲ့နာယီမပြအနိအားဖြင့်ဘုရင်ဆိုတဲ့တရားတွေနာယီဆိုတဲ့တရားတွေသိခြင်းဆိုတဲ့တရားတွေ အဲဒီလေးလေးတို့ရဲ့တရားတွေဒီမှာချိန်တိုင်းအချိန်တိုင်းစက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းဟာတွန်းပို့နေတယ်။ဒါနဲ့ဥပမာပေးတာလည်းဆိုရင်နွားကြောင့်လားဟာမိမိတောင်းကြောင်းနေရတဲ့နွားတွေကိုတစ်ချက်တွင်းကိုချိန်တိုင်းရနေလို့တို့ပြီးတော့မောင်းပြီးတော့ပို့နေတယ်လို့ဟောဤမိမိတို့ရဲ့ဘဝမှာလည်းသာမဏေကျူလားသရတရားကြီးကပြနေပြီ။ ။ဒါမီတွေကကျူလာပြီးနားတွေကခြိုင်းရပြီးကားတွေကခြိုင်းရပြီးဘဝတွေကကျွေးရပြီးရေတွေကကျွတ်နေတာပြီး။အဲဒီတော့သရတရားတွေကနေပြီးတော့သင်ရင်းတွေကိုတွန်းပြီးတော့ပို့နေတယ်။ဘယ်လိုတွန်းပို့နေတာလဲ။မရဏတွေကိုတွန်းပြီးတော့ပို့နေတယ်။နွားကြောင့်သာဖြစ်တဲ့ပုဂ္ဂိုလ်ဟာဇယျရင်ကိုသူ့ရဲ့နွားတွေကိုဒီကြရာလေးနဲ့တွန်းပြီးတော့ပို့နေတယ်လို့ ဒီလိုဝိနည်းသရတရားလေးကနေပြီးတော့သိရတဲ့သုံးပြီးတော့ကိုယ်ရေဒီဘက်ကိုတို့ပေါ်နေတာလေဒီဘက်ကိုတို့ပြီးတော့ကိုယ်ရေအချိန်နဲ့အချိန်တိုင်းမသိနိုင်ဘူးလားဗျာမိမိတို့မှာတဲ့ရင်နေရတဲ့ဒီဝေအမတိနိုင်ပြီပါဟုလို့မိမိတို့ကိုယ်ကိုမိမိတို့ရှင်းရသည်သို့တော်လည်းတဲ့ရင်နေရတဲ့သူသိသွားတဲ့ပုဂ္ဂိုလ်ကြီးမရှိဘူးလား ဒေတရားသိတဲ့ကာယပြီးဆိုရင်အသက်ရွယ်ငယ်ရည်ကြီးဒီမဟုတ်ပါ။ဘာနဲ့ဥမာကိတာလည်းဆိုရင်ကျမ်းဂန်များပါ။သိရတဲ့သိရည်ဟာတဲ့တချို့တို့တွေသိကြနေကြလို့ဘုန်းကြီးတို့သိတဲ့သိရည်ဟာမူလအကျင့်နာဗလာနာမခံနဲ့။ရင်းရဲ့ရွယ်ရည်တွေကြတယ်လို့အခုမှထွက်နေတာတဲ့သိရည်ကလေးတွေသိရတဲ့သူတွေ သိရဲ့လူကြီးတွေအားလည်းကြွေးကြနေတယ်။သတိအားလည်းမင်းရင်ပြီးတော့လာရတာကြမှာကြွေးကြရသလိုသီလသီလရွယ်ကြီးတွေမှလည်းမကြွေးကြရသေးဘူးလား။ဒါကြောင့်မိမိတို့မှလည်းငယ်ကြီးဖြစ်စေကြီးကြီးဖြစ်စေအရွယ်ငယ်ခြင်းမှလည်းဒီခြင်းတရားနဲ့မကြုံနိုင်ဘူးလားဗျာ။ဒါကြောင့်ဉာဏ်ဉာဏ်မှာဒုဝဗလာနိဝပတ္တိမာနဝါဒသဝုဒ္ဒသတရိယအပိရာ ဒုမဗနာသိရတိတိအပေါင်းတို့သည်ဒုမဗနာသိရတိတိတို့သည်ပတံဤဝါမြေတို့သိကြရကုန်လေ။ဒေဝတတာပမတာယူတို့သူတန်လည်းတရတာငေတိတိဘုံတော်ဝဒတာရှိတိတိဘုံတော်ဤနိမနဝဤတတဝအပေါင်းတို့သည်သိရာကိရာခန္ဓာကိုယ်ပြည့်ခြင်းကြောင့် သီရာသီရာကံကိုပြည့်စည်တော်ပဒံတိသိခြင်းဤဟုသောမြင်၌ကြံကြကြနေကုန်၏အသက်အရွယ်ငယ်တဲ့ပုဂ္ဂိုလ်ငယ်ငယ်သည်အနယောသောအသက်အရွယ်ရှိတဲ့ပုဂ္ဂိုလ်များလည်းရှိသည်အနယောသောမိရဲ့သင်မင်းရဲ့ကျုံးသွင်းလာပြီဆိုပါရင်ဘယ်ပုဂ္ဂိုလ်မှမကြောက်နိုင်လားကြောက်လို့ရရလားဘယ်ပုဂ္ဂိုလ်မှမကြောက်နိုင်ပါလက်ရည်ကြီးတဲ့ပုဂ္ဂိုလ်တွေဒီလို အသက်အေးအေးငယ်လေးတွေကဒါနမှလည်းပဲမသိနိုင်ဘူးလား။အကျိုးအကျိုးပုဂ္ဂိုလ်များမှသူရင်ဤရဲ့ဝမ်းကြတဲ့ဉာဏ်မှလည်းပဲကွယ်လွန်နေကြ၏ အကျိုးအကျိုးပုဂ္ဂိုလ်များမိခင်ရဲ့ဝါကြတဲ့ကံကိုကျွလွန်လာတဲ့ဒီနေ့စိတ်နှမိုင်းနာယီပိုင်းရဲ့အဲ့မှာဒီသုံးပါးတဲ့ပုဂ္ဂိုလ်ရေးရှိတယ်မလားမှန်ပါဗျာယမန်ကြီးရဲ့ဒီသုံးပါးတဲ့ပုဂ္ဂိုလ်ကြီးနာမိုင်းရဲ့ဒီသုံးပါးတဲ့ပုဂ္ဂိုလ်ကြီးနဲ့မိုင်းရဲ့ဒီသုံးပါးတဲ့ပုဂ္ဂိုလ်ကြီးရှိတယ်မလားဗျာမှန်ပါဗျာဒီတော့အသက်အရွယ်ငယ်တဲ့စိတ်ကသာလမှလည်းမသိနိုင်ဘူးလားသိနိုင်ပါဗျာသိနိုင်တာလေဒီတော့မိမိတို့ငယ်နေဆိုပြီးတော့မိမိတို့ဒီလိုဖြစ်ပါမလားဗျာမှန်ပါ ဒီလိုဒါနာကောင်းမှုပြုမယ်ဆိုရင်ဒါနာကောင်းမှုပြုတယ်ပြုမယ်ဆိုရင်ပြုခြင်းနဲ့အချိန်ဒီမှာမြန်မြန်လာပြုလိုက်ပါဒီနာသောက်ပြီးခြင်းနဲ့သန္တာတိခြင်းလာရင်ဒီနာကိုမြန်မြန်သောက်ပြီးပါဘာဝနာတရားတွေပွားများအားထုတ်ရဆိုရင်လည်းမြန်မြန်လာပွားများအားထုတ်ပါအဲ့လိုမိမိကျွတ်လို့ပွားများအားထုတ်တဲ့ကုသိုလ်ကံတွေဒီကုသိုလ်တရားတွေကမိမိတို့ကိုတပံပြန်ပြီးတော့ဆောက်ရှောင်းနေဟုတ်တယ်မလားဗျာဒါကြောင့်သင်ရင်းဆိုတဲ့သင်ရင်းတရားကတော့ဖြင့်ငယ်ငယ်သူ့ကိုလည်းချမ်းသာမပြီးပါချမ်းသာပြီးပါမလား ဒီတော့အသက်အေးငယ်ရဲ့သူတွေချမ်းသာမပြီးတာလားဆိုရင်မိမိတို့ယေရှုဥသာချမ်းသာကျင်းဝါကြတဲ့ပုဂ္ဂိုလ်တွေလည်းမတည်ဘူးလားမတည်ပါဘူး။ဉာဏ်လူအာနာကြီးမားကြတဲ့မင်းဆိုတဲ့ပုဂ္ဂိုလ်များလည်းမတည်နိုင်ဘူးလားမတည်ပါဘူး။ဒါကြောင့်ဉာဏ်ဉာဏ်မှာလက္ခဏတိယောတိနသပြမနောတိနာအတ္တကာပလဝါတိသဝါပိနမစ္စုသရတာအပတိမတိအပတိမတိ သီလကတိယောမင်းသည်ဧဝံမိဤသို့လည်းနိသေဝရာသသဧဝံမိဤသို့လည်းနိသေဝရာသသသိနိအမိကံငိွယ်ညတာခြင်းဒီနတ်တိမရှိပါအယံဤသို့သီလပြမနောပုံနာပိတိအယံဤသို့သီလပြမနောပုံနာပိတိဧဝံမိဤသို့လည်းမိသုရာသသသိနိအမိကံငိွယ်ညတာခြင်းဒီနတ်တိမရှိပါ ဘုရားရှင်တို့ဒီကအတ္တကကျွဲဝါချမ်းသာတဲ့တတိတရွယ်ကြီးသည်ဘုရားရှင်တို့ဒီကဘုရားရှင်တို့ဒီကဘာဝခွန်အားအပြင်ကြီးမားတဲ့ပုဂ္ဂိုလ်သည်ဘုရားရှင်တို့ဒီကဒေသဝါတဘုဒ္ဓေတို့ဘုဒ္ဓမောတိတို့အာနုဘောရှိတဲ့ပုဂ္ဂိုလ်သည်ဒေဝမီဤတို့လည်းပဲမေသူရာသတ္တေအဘိကငိွေယတာจิตနာအတိမရှိနိုင်ပါ ဒီပုဂ္ဂိုလ်ကတော့ရှိတဏှိဒီဥစ္စာမြင်လို့ပြီးတဲ့ပုဂ္ဂိုလ်ရဲ့ဟောတာအာနာကြီးမှတဲ့ပုဂ္ဂိုလ်ရဲ့ဆိုပြီးတော့သိနေရနေပြီးတော့လက်ချောင်ပြီးတော့ညာနေရတာလားသိနေရနေပါဘယ်လိုမှမနေညာပါဒီပုဂ္ဂိုလ်ကတော့ရှင်မြတ်ဓမ္မကြီးရဲ့ပုံနာမျိုးမှာဖြစ်တဲ့ပုဂ္ဂိုလ်ရဲ့ဒီပုဂ္ဂိုလ်ကတော့ပြည့်စည်ဥစ္စာကြီးချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ရဲ့ဆိုပြီးတော့သိနေမှကြောင့်သိပြီးတော့မနေပါဘူး မနစ်မညာပါတဲ့ဒီပုဂ္ဂိုလ်ကတော့ဒီခွန်အားမလားနဲ့ဒီလုံးတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကတော့ဒီဘုံတဘောတည်သောအာနုဘောကြီးမာတဲ့ပုဂ္ဂိုလ်မင်းရေလို့သိမင်းကနေပြီးတော့ငြိညာရာရှိရလားဗျာပြီးတော့ဤခန္ဓာရလာတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ရဲ့အသက်ကြီးတဲ့ပုဂ္ဂိုလ်အသက်ငယ်တဲ့ပုဂ္ဂိုလ်ဒီဒီယုတ်တာဉာဏ်လာကျွဲဝတဲ့ပုဂ္ဂိုလ်ရာလို့အာနာရှိမတဲ့ပုဂ္ဂိုလ်ဘုံကိုယ်လေးလို့အာနုဘောရှိတဲ့ပုဂ္ဂိုလ်ရဲ့လို့ဘယ်ပုဂ္ဂိုလ်ပေါ်မှာငြိညာရာမရှိပါ ဘဝကံလာရလာရင်သိရမှာကြီးတယ်ပဲဟုတ်တယ်မလားမသိတဲ့ပုဂ္ဂိုလ်များရှိရလားဘယ်လိုမှရှားလို့မတွေ့နိုင်မှာခေတ္တလေးမှတ်တမ်းလေးပြင်လိုက်ရအောင်အသက်ငယ်တဲ့ဒီမှာပဲမမြင်ခန္ဓာကြောင့်တရား တိလေဒီမာတိမငြိခန္ဓာကြောက်တရားသိတဲ့နေရာကသိကြတာ မျက်စိဥစ္စာဉာဏ်ပုံဉာဏ်ကျွေးဝနေမယ်ဆိုရင်ဒီဒီအင်းဉာဏ်နှိမ့်တဲ့နိုင်မှာမဟုတ်ဘူးလို့ဒီလိုဉာဏ်သွားပြီးတော့မသိနေတယ်မျက်စိဥစ္စာကျွေးဝနေတယ်မသိဘူးလားသိမှလည်းခန္ဓာရရှိလို့ဒီသိနေတာလွတ်ပါမလားလွတ်ပါပါဘုရားယဉ်သိရှိတယ်ဒီမှာပဲမငြိခန္ဓာကြောင့်တရား ရာရုံးနဲ့ပြီးလို့လို့မရဘူး။ရာရုံးပြီးတော့လည်းပါဖြစ်ပါလေ။ ကေယာဒုရှိလေယာဒုရှိလေဒီမာမေဒီမာမေမမေခန္ဓာကြောက်တရားမမေခန္ဓာကြောက်တရားယာဒုရှိလေဒီမာမေမမေခန္ဓာကြောက်တရားယာဒုရှိလေဒီမာမေမမေခန္ဓာကြောက်တရားဒီတော့ဟောငါမှယာဒုလောက်သာရှိလို့ပဲဘုဒ္ဓဂုတိကိုမြန်ရှိနေဆိုရင် နာသီမမှုကုလို့မရှင်နဲ့ဘလောက်ပဲတကူရှိနေတယ်ဘုန်းကြီးတို့မြတ်စွာဘုရားမြတ်တော်ကသာနာကတကူအရာမှာဣတရေရတော်မူလေရှင်မမောပလမအင်းရကြီးရောပြိဋိကမတန်ရလေဘူးလားအဲလိုတကူဘုန်းကြီးကိုဩဇာအမှုကိုကြည့်နေတယ်ဒီပုဂ္ဂိုလ်သိချင်းကြရင်ပါပြရမှာတကူကြည့်လေသေမာပဲမငြိခန္ဓာကြောက်စရာ ဒီတော့သိခြင်းတရားတွေကတော့ဖြင့်ဘယ်ပုဂ္ဂိုလ်မှမငဲ့ရဘူးညရလားဗျာ။ဒါကြောင့်မေဇူရာသတ္တသိမိအပိကံငဲ့ခွေခြင်းဒီနာအတိမရှိပါ။ဘယ်ပုဂ္ဂိုလ်အပေါ်မှာငဲ့ခွေညာတမှုမရှိပါ။ဒီလိုရဲ့သိခြင်းတရားတွေကြောင့်လိုက်ခုဖြစ်ပေါ်လာလိုက်ခုကြောင့်လိုက်ခဏညရောတာဆိုတာ ယုံနာတရားတွေဟာခဏနေရောတာခဏိကနေရောတာခဏိကနေရောတာယုံတရားတွေဟာအခုပေါ်လာပြီးရင်အခုပါဖြစ်သွားတယ်။ချုပ်ပြောင်းသွားတဲ့စိတ်သွင်းနတ်တရားတွေဟာလည်းအခုသိပြီးရင်အခုပါဖြစ်သွားတယ်။အခုချုပ်ပြောင်းပြီးတော့သွားရင်အဲ့ဒီဟာခဏိကနေရောတာတဲ့တခဏချင်းတခဏချင်းတခဏချင်းတခဏချင်းချုပ်ပြောင်းနေတယ်။အဲ့ဒါသိရလားဉာဏ်လားဗျာ။အဲဒီလိုဣတိနတ္တနာယုတိကာ သီလသီလတရံဤသံသီလတရံကိယံတိသိတ္တတိကယံကိသတိဤလာသတ္တနာဤတတဝါပေါင်းတို့အာယုသင်္ခါရအာယုသင်္ခါရတရားတို့သည်သီလတရံလုံးလျင်များသောကိယံတိကုံတတ်ကုန်၏ဗေဒံတိစိတ္တာကုန်၏ဆရာကုန်ခြင်းတို့ပြသတိရောက်ကုန်၏အာလုံးတ္တဝါတွေမှာ သေခြင်းတရားတွေကနေပြီးတော့အမတမှမြန်ဆန်နေတဲ့ကုံကြီးပြည့်ခြင်းဆိုတာတွေအမတမှမြန်ဆန်နေပါတဲ့ကုလေးတို့ဆိုပါရင်ကုမကာရတဥဒိဋ္ဌိတိကတာပြုလုပ်အပ်သောမတ္တိကပါဒနာမြေဥမြေဝတ္တုဤသာရယလုံးစုံကုန်သောပေရဏပရိယန္တပေရဏပရိယန္တယတ္တာပိတနေ့ဒီတွင်ကွင်းပြင်းရှင်းလာရင်အစိုးရကုန်တကယ်လို့လာလျင်ဒီဒေဝတ္တဗမတာယုတို့တို့လာလျင် မေတ္တာသာမေတ္တာသာကျုံလာဖြစ်လာကြကုန်သောတ attva ပေါင်းတို့၏ဒီဝိတံအတ္တတိဒီဝိတံအတ္တတိပြေရနာတနေ့နေ့တွင်ကွက်ကျရှင်းလာရသောသောရှိကုန်၏ဒီလိုဘဝခန္ဓာရလာလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာသိခြင်းသာလျင်သောရှိတယ် ဘာသာလေးဆိုကြည့်လိုက်ရအဲတော့ကိုလုံးသမားရဲ့ကိုယ်နေတဲ့ရဲ့ကိုယ်ရာလေးနဲ့အဲဒီကိုယ်ရာတနေ့နေ့တစ်ချိန်ချိန်မှာကွဲပြဲခြင်းနာလျက်ဆိုကြည့်တယ်ဘာသာလေးဆိုကြည့်တယ်ကွဲပြဲခြင်းနာလျက်ဆိုကြည့်တဲ့လူမျိုးရဲ့ဘဝခန္ဓာရလာတဲ့ပုဂ္ဂိုလ်ဟာလည်းနောက်ဆုံးတနည်းကြရင်သိခြင်းသာလျင်သုံးရှိသည်ပါလာလျင်သုံးရှိတယ်။ဒါကြောင့်သိခြင်းသာလျင်သုံးရှိတဲ့အတွက်ကြောင့်မသိခင်ခြင်းကကာလဒီမှာ မိမိပြုလုပ်တဲ့ပြုလုပ်တဲ့ဒါနာကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုဆိုရင်တရားပြီးပြုလုပ်ပြီးတော့ပဋ္ဌာန်းလေးတွေလာတာ။အဲဒီလိုပြုလုပ်ကြမှသာမိမိပြုထားတဲ့ကံတရားတွေကမိမိနောက်ကိုလိုက်နေမိမိပြုထားတဲ့ကံတရားတွေကမိမိနောက်ကလိုက်ပြီးတော့အကျိုးမပေးဘူးလား။ကောင်းတဲ့ကံရင်ပြုလဲဆိုရင်ကောင်းကျိုးတရားတွေရမယ်။ဗာတရားတွေရမယ် မကောင်းတဲ့ကာယပြုမဲ့တို့ရင်မကောင်းတို့တရားတွေမရနိုင်ဘူးလား။ဒါကြောင့်ယတကမ္မယတကမ္မကမိတတိပုညပါပဘလူရနိရယံပါမကမ္မန္တာပုညကာမသသုတတိယတကမ္မမိယောပြုကြသည့်ကုသိုလ်အကုသိုလ်ကာအလျောသွားကမိတန်ကြီးလာကြရရောက်ကြရပြီကုန်လေမိမိပြုကြတဲ့ကာအလျောသွားလာကြရရောက်ကြရသည်ပဲ ဘုံညသမ္မာပရမတာကောင်းကျိုးမကောင်းကျိုးဒုနေမျိုးတို့သည်ကောင်းကျိုးမကောင်းကျိုးဒုနေမျိုးတို့သည်ယတ္တသမ္မာမိတို့ပြုတတ်တဲ့ကုသိုလ်ကံအကုသိုလ်ကံလေးကိုသွားနာပြီးကမိတတ်သည့်လာကြရရောက်ကြရသည်ဘာမကမ္မနာမကောင်းမှုဒုစရတရားကိုပြုမှားကြတော်သူတို့သည်နိယံမေသရိဏတိတအတုရကေဆိုတဲ့ပေလီဘုဒ္ဓကမိတ္တိလာကြရရောက်ကြရပေသည် ဘုံညာကမ္မသာကုသိုလ်ကောင်းမှုကိုပြုကြကုန်သောသူတို့သည်ကဘုံညာကမ္မသာဒါနာကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုကိုပြုလုပ်ကြတဲ့ပုဂ္ဂိုလ်တို့သည်ကသူကတိကောင်းပြုကြတဲ့သံဃာမျိုးစွာဒါနာကောင်းမှုတွေပြုကြမယ်သီလတွေတောက်ပြီးတောင်းလေးလာမယ်ကုသိုလ်ဘာဝနာတရားတွေပွားများအားထုတ်ကြမယ်ဆိုရင်အဲဒီပုဂ္ဂိုလ်ဟာသူပြုကြတဲ့ကံအားလျော်စွာသုခတိဘဝကိုမရနိုင်ဘူးလား တ္တိဘဝဆိုတာကောင်းတဲ့ဘဝလားဆိုးတဲ့ဘဝလားသုတ္တိဘဝဆိုရင်သူ့ရလူလောကနဲ့ရနာလောကမှာရောက်ပြီးတော့နတ်တဏ္ဍလူတဏ္ဍရီကံစားနိုင်ပြီးမကောင်းတဲ့ဘုရားရဲ့တဲ့ဘုဒ္ဓရဲ့သုတ္တအင်အားပြမမယ်အဲ့ဒီမကောင်းမှုသုတ္တနဲ့တရားကြီးပြုလုပ်တဲ့ပုဂ္ဂိုလ်မှာတို့ဖြင့်ဘာလကမ္မဓမ္မကောင်းမှုသုတ္တနဲ့တရားကြီးပြုမှကြကုန်သောပုဂ္ဂိုလ်အပေါင်းတို့သည် မိယံမိလိတံမိတာအတုတကေဆိုရပင်ဒီဘုသုကမိတံဒီနာယောကြရာလေကုန်လေးပေကုန်လေးဤမကောင်းမှုပြုတဲ့ပုဂ္ဂိုလ်များမှာတော့သူ့ရဲ့လာရဂတိဟာသူကတိဟာဒုက္ခတိဟာဒီဒုက္ခတိဘဝသို့လာရောက်ကြရလိမ့်မယ်ဒါကြောင့်မိမိပြုကြတဲ့ကုသိုလ်ကံအကုသိုလ်ကံတရားတွေမိမိပြုကြတဲ့ကံတရားတွေကမိမိရဲ့အားကိုးရပဲသူ့ရဲ့အားကိုးရပဲမိမိကကောင်းတဲ့ဒါနတွေ ကောင်းမှုတရားတွေပြုမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမိမိရဲ့အာဟုရတောက်ရတရားအရှိတွေလားဗျာ။ဒါကြောင့်ဓမ္မတို့ကြောင့်ဓမ္မဓမ္မတို့ကြောင့်သံဗရာယိကံဓမ္မလုံး၏အကျိုးစီးပွားကိုသံဗရာယိကံဓမ္မလုံးအကျိုးစီးပွားကိုနိဒာနိဒယနိဒယတော်လုံးလာကျိုးကိုအာထုစီစုလျက်နိဒယနိဒယတော်လုံးလာကျိုးကိုအာထုစီစုလျက် ကရယာဏံကောင်းမှုကုသိုလ်ကုရယာကိုကရိယာပြုလုပ်အထုံရ၏မိမိတို့ဓမ္မဘဝရဲ့ကောင်းကျိုးချမ်းသာတွေရရှိဖို့အတွက်ယခုဘဝကနေပြီးတော့ဒါနသီလဘာဝနာဆိုတဲ့ကောင်းမှုတရားတွေမပြုရဘူးလားဗျာယခုလိုဒါနကောင်းမှုတွေပြုလုပ်တဲ့ဒီနေ့လိုကုသိုလ်ဝင်ကြီးယခုလိုကုဏပူဇာနိုင်ငံတော်သွင်းရမင်းများရဲ့ဆက်ကတော်မူတဲ့မဟာကမ္မဋ္ဌာန်းစိတ်ရဲ့ဘဝစိတ်တော်ရရှိတဲ့ ဒီလိုပမာတရားကျင်းလို့ရှိတယ်ရှိတယ်ဆရာသမားဒီလိုကသတ်သိပြီးတော့ခုနပူဇာခုံပြုပူဇော်တဲ့ဘွဲမှာအမိတာပူဇာနေအားဖြင့်ရောမပူဇော်ရသေးဘူးလား။အမိတာပူဇော်နဲ့ပူဇာနဲ့ပူဇော်ရုံနဲ့အာမိအမိနဲ့ဓမ္မပူဇာတရားဖြင့်ရောမပူဇော်ရဘူးလား။အဲဒီလိုမိမိတို့ပြုကြတဲ့အဲဒီကုသိုလ်ကံတရားကြီးအမိရဲ့ဓမ္မတော်ဘဝအတွင်းကောင်းကျိုးချမ်းသာရေးမရနိုင်ဘူးလား။ ကောင်းကျိုးချမ်းသာတရားရှိနိုင်ရတဲ့ကြောင့်ဘုံညာဉာဏ်ဤပြုတတ်တဲ့ကုသိုလ်ကောင်းမှုတရားတို့သည်ဗရန်လောကသမိတ္တမလွန်လောက၌ဗာဏိနံတတဝအပေါင်းတို့၏ပတိရာ600တရားအကုရာတို့သည်ဝိဉ္ဇဉ်စင်မသွေဖြစ်ပါပေတော်တည်းဒီတော့မိမိတို့ပြုတဲ့ကုသိုလ်ကံအကုသိုလ်ကံဆိုတဲ့ တရားတွေဤကတရားတွေကမိမိတို့ပြုစုနောက်ကနေပြီးတော့တတ်ချမကွာအရေးမမှန်မလိုက်ဘူးလားကုသိုလ်ကောင်းမှုတွေကနေပြီးတော့အရေးတို့တတ်ချမကွာလိုက်ကြလို့မိမိပြုတာတဲ့အကုသိုလ်တရားတွေကရောနောက်ကတတ်ချမကွာမလိုက်ဘူးလားနွားသွားတဲ့နောက်ကနေလဲသိလိုက်ကြလို့နွားရဲ့နောက်ကဘုန်းကြီးတို့လင်းလန်းကြောင်းပေါ်မှာရှိပြီး နွားအရှိကဘောပြီးဆိုရင်နောက်ကနေနေကအဲ့ဒီနွားကြီးရနွားတကောက်ဒီလိုနောက်ကနင်းနေနေနေပြီးတော့မလိုက်ဘူးလားဒီလိုမိမိပြုတာတဲ့အကုသိုလ်ကံတွေအဲ့ဒီအကုသိုလ်တရားတွေကရောမိမိတို့မိမိကိုကောင်းကျိုးပေးဖို့လားဆိုကျိုးပေးဖို့လားဆိုကျိုးတွေပေးဖို့တဲ့နောက်ကဆက်ချက်မကွမ်းလိုက်ပြီးတော့ဆိုကျိုးတွေမပေးဘူးလားအဲ့လိုဆိုကျိုးတွေပေးဖို့တော့အဲ့ဒီအကောင်းဆုံးအကုသိုလ်တရားတွေ ဘာနဲ့ပယ်နိုင်လဲဆိုရင်မင်းနဲ့ပယ်နိုင်တယ်ဘာနဲ့ပယ်နိုင်လဲမင်းနဲ့ပယ်နိုင်ပါတကယ်လို့ဘုန်းကြီးတို့ယောဂီများတကယ်ဝိပဿနာတရားကိုကြိုးစားအားထုတ်အရဟံမေညာပူညာကိုရပြီဆိုရင်ဒီပြုထားတဲ့မကောင်းမှုအကုသိုလ်တရားတွေအကျိုးပေးရင်ရပါဘုရား။ဒါကိုဘုန်းကြီးတို့သာရဏလေးလုပ်ပြီးတော့ပြပါဆိုရင် ဒီဂုဏီမာလာရေးလို့ပြလိုက်တာဘယ်လိုကြည့်ရမလဲဒီဂုဏီမာလာကလက်ရုပ်ပေါင်းတစ်ထောင်ရဖို့ပဲလူပေါင်းနည်းနည်းခက်ခဲ့တာလားမရခဲ့တဲ့လားဒီဘုံနဲ့တော့ဘုရားခဲ့တာအခုလိုတရားတွေနည်းနည်းလားမရခဲ့လားဒါရီလားဆိုတော့လက်ရုပ်ပေါင်းတစ်ထောင်ရဖို့ပဲတစ်ချောင်းပဲလို့ပြောတယ်အဲ့လိုတစ်ချောင်းလို့ပြောတဲ့အတွက်ကြောင့်ဒီကနေ့တော့ဒီဘယ်ပုဂ္ဂိုလ်ပဲနားလား နောက်ဆုံးမိမိအမိလာရင်တောင်မှအမိကိုချမ်းသာမပေးနိုင်ဘူးဒီလိုအကြောင်းအရာကိုသက်ဆိုင်ရနေတယ်။အဲလိုမိမိရှိတဲ့ပုဂ္ဂိုလ်ကမြင့်မြင့်မြင့်တဲ့စိတ်မှဆိုလို့မိမိရဲ့သားလေးပေါ်မှာမိမိရဲ့စိတ်ဓာတ်နဲ့သာယီရှိရတဲ့လူလေးဒီနေရာမှာတော့ဒီနေရာအလေးကြီးကျွန်တော်ငါသားဝေးရာကိုသွားတော့ဝေးလို့လာပြီးတော့မိမိရဲ့စိတ်ဓာတ်နဲ့လာပြီးတော့မိမိဒီနေရာအလေးကြီးကို တတိယနိုးတော်တဲ့ဤကိကူတော်မှာသတ်ဖို့ပဲဓာတ်နဲ့မလိုက်ဘူးလားအဲတော့ဤကိဤကူတော်ဓာတ်နဲ့လိုက်ပြီဆိုတော့အင်္ဂုလိမာလာကြီးဟာနည်းနည်းလေးမိုက်တာလားအများကြီးမိုက်တာလားဒီကိဘုန်းကြီးတို့တရားနာပရိသတ်နဲ့မိုက်ခဲ့တယ်ဆိုတာဒီနောက်မိုက်ရလားဒီနောက်မမိုက်သေးပါဘူးအဲတော့ ကျွန်တော်မိုက်ခဲ့တဲ့ဒီရဲ့မိရင်တောင်ဓာတ်နဲ့သတ်ဖို့လိုက်ခဲ့တယ်။ညာဆိုတာမိုက်တဲ့အင်ကြီးမာတာကြီးတောင်ညာဆိုတရားလေးကိုတော့သူတော်ကောင်းကြီးနဲ့တွေ့တော့ဗရဒမေယပူညာလေးမရဘူး။အဲဒီဗရဒမေယပူညာရသွားပြီဆိုတော့နောက်ကဘဝအဖြစ်ရအောင်မလား။ ပြီးတော့သူကြည့်နေတဲ့အကုသိုလ်တွေလိုက်ပြီးအကျိုးပေးဖို့ကြုံနေရတာ။ဒါတော့အဲ့ဒီအကုသိုလ်တွေကိုမိတ်ကမပယ်နိုင်ဘူး။ပယ်နိုင်တယ်။အဲ့တော့ဘုန်းကြီးတို့ပြောနေတာမိမိပြုထားတဲ့အကောင်းဆုံးအကုသိုလ်ကံတွေကိုဒီဝိပဿနာတရားပွားများအားထုတ် မိမိမှာပါရမီလူရှိလို့အရဟတမေယပူညာရမယ်ဆိုရင်အဲ့ဒီအကုသိုလ်အကျိုးတွေပေးနိုင်မှာဟုတ်လားဗျာ။အင်းကြီးတော့အကျိုးပေးနိုင်တယ်။အကျိုးမပေးနိုင်တော့ဒီဝိပဿနာတရားတွေအားထုတ်ဖို့ရမတည့်ဘူးလား။အားထုတ်တဲ့အခါမှာဘုန်းကြီးတို့ယောဂီများအချိန်လေးရွေးနေရမှာလားချက်ချင်းအားထုတ်ရမှာလား။ ထုတ်ပါအားကြောင့်လေဆိုရင်သေခြင်းတရားကဝေးလို့လားနီးလို့လားအချင်းကနီးနေပြီဘုန်းကြီးတို့ယောဂီများဟုတ်တယ်မလားအချင်းကနီးနေပြီနေဝင်လို့မိုးချုပ်လာပြီဆိုရင်ခကြီးကွာလို့ပြင်မှာဟုတ်မလားပြင်ပါပါဗျာမိုးချုပ်သွားပြီဆိုရင်ခကြီးပြင်တော့မှာမဟုတ်တော့ဘူးဟုတ်တယ်မလားအဲ့တော့လေးလာဒီတော့သေခြင်းတရားတွေဆိုတာမိမိတို့ရှောင်လို့သိရပါမလားရပါပါဗျာရှောင်လို့သိလို့မရဘူးလေဘုန်းကြီးတို့တရားနာသိလိုက်ဆွေတော်လို့တော့ ဒီနေ့၁ရက်ဓမ္မနဲ့ကြီးလာပြီဆိုရင်တဏှာကြီးကုန်သွားတိုင်းကုန်သွားတိုင်း၁ရက်ကုန်သွားတိုင်းကုန်သွားတိုင်းကသိဖို့ဝေးတာလားနေတာပဲနှလုံးသွင်းလို့ရမလုပ်ရဘူးလားသိဖို့နေတာတဲ့အတွက်ကြောင့်မိမိလုပ်တဲ့လုပ်တိုင်းရဲ့ဒီဉာဏ်သီလဘာဝနာတရားတွေနှင်းနှိမ့်လုပ်ရမှာလားဉာဏ်ဉာဏ်လုပ်ရမှာလားသင်ခြင်းမှာနှလုံးသွင်းမှာသရဓမ္မောမိသရဏတိတောတိယဗိလံပြစ္စဝတိတဗံသိခြင်းတရားဆိုတာရှိတယ် အဲ့ဒီဒါဓမ္မောကြီးကိုရင်းတရားကြီးဆိုတာရှိအဲ့ဒီကိုရင်းတရားကြီးကိုငါလည်းပဲမလုံရောက်နိုင်ဘူးတတိယရှင်ကိုရမှာပါလားဓာရီဓမ္မောကြီးဓာရီနတ်တိတို့ဒီအဘိနာစိတ်ဆုံးရှိကြပါနာခြင်းဆိုတဲ့သဘောကြီးဆိုတာရှိတယ်မရှိဘူးလားရှိပါဗျာမိမိရဲ့ပတ်ဝန်းကျင်မှာရှိတဲ့သံချောင်းတစ်ခုနဲ့ဒါနာရည်တရားဓာရီတရားလေးအနှိမ့်နဲ့မခံရဘူးလားအနှိမ့်နဲ့ခံရတာခုဘုန်းကြီးတို့ယောဂီများဟိုဘက်ဒီဘက်ဆက်ရဲကြောင်းလေးချွတ်ထိုးနေရတာ ရှာရီတရားတွေသိတဲ့နေရာပါတရားတွေသိတဲ့နေရာဒီနာကျင်တရားတွေဆိုတာရှိတယ်အဲဒီနာကျင်တရားတွေဆိုတာတတိတစ်ချိန်လေးရှိမှမနာဘူးလားနာမပဲမရဏပိမရဏဓမ္မောမိမရဏနာတိတို့ဒီဘိနံသစ္စောရှိကြပါသိခြင်းတရားဆိုတာတော့မရှိဘူးလားရှိပါပါဘုရားအဲတော့ဒီသိခြင်းတရားတွေကလည်းတနေ့တစ်ချိန်မိမိခံတော့မှမလာပြီဘူးလားဒီလာတော့မှဆိုတော့ဘုန်းကြီးတို့ယောဂီများအချိန်တိုင်းအချိန်တိုင်းဟာကိုယ်တည်းပဲ ဒုက္ခဤနားလည်းတဲ့ဒုက္ခဤသိလည်းတဲ့ဒုက္ခဤအဲ့တော့ကိုယ်ကိုနီးလာပြီနာဖို့နီးလာပြီသိဖို့နီးလာပြီဆိုတော့မိမိတို့မှာလွတ်ဖို့ရအချိန်ကနည်းသွားပြီဟုတ်တယ်မလားအဲ့တော့အချိန်လေးရှိခဲ့မှာဘုရားယောဂီများဉာဏ်ဉာဏ်ကြီးစက်ဆုံးနေပြီးတော့မလုပ်မလုပ်နိုင်ဘူးလားဗျာအချိန်ရှိခဲ့ပြီးမှဉာဏ်ဉာဏ်ကြီးလုပ်နိုင်တယ်ဘုရားယောဂီများဟုတ်တယ်မလားဒါကြောင့်ကိုယ်ချင်းတရားကြီး တနေ့ရတနေ့နဲ့တနေ့ကုံနာယမီနီကိုရဲနဲ့ဒီလားတနေ့ကုံနာယမီနာနဲ့ဒီလားယမီဒီကုံနာယမီကိုရင်လည်းပဲသိတဲ့ပဲမနည်းလေကုံနာယမိနာဒီဒါပေမဲ့ဘုန်းကြီးတို့ဘုလူရှင်တို့ရဲ့သဘာဝဘလောက်ပဲကိုရဲနဲ့ရောင်ရောင်နာရဲနဲ့ရောင်ရောင်သိရဲနဲ့ရောင်ရောင် မိမိရဲ့ဘဝထဲမှာမိမိရဲ့သားနဲ့သမီးနဲ့ပြည့်စည်နဲ့မပြုံးကြသေးဘူးလားဒီတော့ပြုံးမှုနေတဲ့အခါကျတော့တရားတရိယာလေးရတာအားဒုနိယကိုမိမိကြတယ်မိမိကြတဲ့ဘုရားယုံညာအဲ့တော့ပဝေလာကြီးရဖို့အတွက်ဒီလိုကိုဝင်လိုက်ပြီးတော့ဆိုလိုက်ကြအောင်နော်ဘုရားတနည်းကိုဉာဏ်ငါယုံနာကိုဉာဏ်တည့်ရဲ့ဤပေ the name ကလားနေလားနေပါဘူးနေပါလေအဲ့တော့နေနေတာနေမိုးဆိုတော့လေဟုတ်တယ်မလားဘုန်းကြီးပြောတာလေးကိုသဘောပေါက်ပါရဲ့နော်နေနေနေတာနေနေဒီမိုးဆိုတော့လေဆိုတာသိဖို့နေနေပြီလို့ပြောတာဘာဖြစ်လို့နေတာလဲသိဖို့နေနေပြီဆိုတော့တရားကြီးကြီးအားလို့မှလားမြန်မြန်အားလို့ပါဒီတော့ဘုန်းကြီးတို့လုံးညာဘုန်းကြီးဆွေတော်လေးတော်ညာဒီနေ့ဘုန်းကြီးရန်ကုန်ရှင်ရုပ်ကိုလာပြီးတော့အားထုတ်ဖို့ဆိုတာ ရှင်းနေနာသိတယ်အောက်ထုတ်လိုက်တရိပ်ပဒတွေကအင်မတန်မှများလို့ထားလိုက်ပါလားခုရေလုံးရဲ့ရက်ရွာနဲ့အင်မတန်မှနီးလာတဲ့ကိုတည်လာရွာမှာဘုရားရေလုံးရှင်မလေးကျတော်အများကြီးဥပနိကရတိုင်းမဟာရိကဝိပဿနာတရားကိုကြားတာနေတဲ့ဣဒ္ဓဌာနကြီးမရှိဘူးလားမိမိရွာနဲ့ဝိညာဉ်ကြီးနေတာအခုသွားလိုက်လေဆိုရင်နိုင်ဖို့ရင်းရဲ့ပိုင်းနဲ့ရောက်နိုင်လေမလား ယုတ်ပြီးတော့ဒီနေရာမှာသွားပြီးတော့ဒီတရားမြန်မြန်လေးဝင်ဖို့ဗျာမကျိုးသားတဲ့ဒီမလားကျိုးသားတဲ့ဒီဟုတ်တယ်မလားအဲ့တော့နေဝင်လာပြီးဘုရားတော်မယ်ဆိုရင်ခကြီးသွားတဲ့ပုဂ္ဂိုလ်ကမြန်မြန်သွားရတယ်လို့သေလို့ဤနေတဲ့ပုဂ္ဂိုလ်ကလည်းတရားအထုတ်ဖို့ဉာဏ်ဉာဏ်ဤအထုတ်ဖို့မကြိုးစားနိုင်ဘူးလားဗျာ။ဒီတတိထားပြီးတော့ဉာဏ်ဉာဏ်ဤတရားအထုတ်ဖို့ဝင်ဖို့လူတွေဒါကြောင့်ဒီတတိပေးတဲ့ကောင်းကောင်းလေးကိုချပေးကြပါလိမ့်လိုက်ဆိုလိုက် နိဝေနနိခယိတိရေအကျေတိကံအားဆိုင်ပါလေသတိထားလို့အမှားကြောင့်တွင်တရားအလို့အားထုတ်နိုင်ရစေနိဝေနနိခယိတိရေ ပါလေပရိသလိုအမှားကြောင့်တွင်တရားအလုံးအားထုတ်နိုင်ရသည်မိမိတို့ဒီကိုယ်တည်းဒီကိုယ်နီးလာတဲ့ပုဂ္ဂိုလ်များလား တတိယပြီးတော့အမှားတွေကိုများများကြီးရှောင်ကျင်ဖို့ရမလို့ရလားဒုစရိုက်တရားတွေကိုများများကြီးရှောင်ကျင်ပြီးတော့ဒုစရိုက်တရားတွေများများကြီးပြုလုပ်ဖို့ရမလို့ရလားအဓုအဖြစ်သံဃာရှင်ရဲ့ခန္ဓာရှင်ရဲ့လွတ်နိုင်ရဲ့လွတ်ရလွတ်ကြောင်းဖြစ်တဲ့ဒီတတိပညာဝိပဿနာတရားအလုပ်ကြီးကို ဉာဏ်ဉာဏ်ကြီးအားထုတ်ဖို့ရလူဒီဟုတ်တယ်မလားဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများဉာဏ်ဉာဏ်ကြီးအားထုတ်ဖို့ရတယ်ဟောဒီကိုရဒီဒီအားထုတ်ရင်ဘဝခန္ဓာရပြီဆိုရင်ပဲပုဂ္ဂိုလ်မှာကြောင်လို့မရပါကြောင်လို့မရနိုင်တဲ့အတွက်ကြောင့်ဟောဒီယရဏတရဏဟောဒီတရဏနာဒီတို့ဒီဉာဏ်ပြည့်စုံကြည်တတ်တာယာတိတော်ဟောဒီယာတိတော်တို့သိနာဒီတို့ဒီဉာဏ်ပြည့်စုံကြည်တတ်တာ မရဏကြောင့်မရဏနာတိတို့သည်ဒိဏစိတ္တကိတ္တမှာဆိုရင်အဘိညာသုတ်ဒိဏတော်မှာနာတဲ့အတိုင်းပူရသည်ဒီရတော်ရှင်ဒီလိုကိုတနည်းတည်းရောက်ပြီးပြီးတော်နာမည်အဲ့ဒီယောဂီနာမည်အဲ့ဒီကိုဘေးကိုမျောသွေးပြီးတော့သင်ရင်လိုက်ပါငါတို့ဒီကိုရမယ်ဘေးနဲ့တည်းရုပ်ရရတော့မယ်နာရမယ်ဒီလည်းတည်းရုပ်ရရတော့မယ် သင်ရမယ်ဒီနေ့ဒီနေ့ဒီနေ့မှာမလွယ်မလွယ်မကြုံတွေ့ရဘူးခုနကအဲဒီလိုမသင်ရပြီဒီနားရပြီကိုရပြီဒီနေ့ဒီကြုံတွေ့ရမယ်ဒီတော့မအိုနေရင်ဒီကကလဒီမင်္ဂတရားဝင်အားမှာသိနေရောမယ်ဒီအဘောကပရိညုံသောဘောမှာပရိနေအားဖြင့်နာမည်လေးမကြုံရသေးဒီမင်္ဂတရားဝင်အားမှာဖြစ်နေသင်ရင်းတရားတွေသိရင်းတရားတွေကလည်းဟုတ်မရခင်အများကြီးတရားဝင်အားကိုရသိနေလို့ဒီလို မသိရင်သိပြီဘူးလားဗျာသိရင်သိပြီကိစ္စလေးကိုလိုက်ပါကိုရမီလေးမလာသေးညောတွေးသိရင်ပါနာရမီလေးမလာသေးညောတွေးသိရင်ပါသိရမီလေးမလာသေး မျောတွေ့ခြင်းခြင်းမှာဒီကိုဝိညာဉ်လေးဒီလေးတွေကခုမနာလေးတွေနဲ့လို့တော့ဒီကမရောက်လာနိုင်ဘူးလားဒီရောက်လာနိုင်တယ်ဒီတော့ကိုယ်လေးကြီးယုံပြီးနာမည်ကြီးယုံပြီးသိလေးကြီးယုံပြီးမှတရားဝင်ရင်လို့ရပါမလားမအိုသေးခင်တရားဝင်သင်ကြည်လာပြီမနာသေးခင်တရားဝင် ခေတိလာသည်မသေးသေးခင်တရားဝင်ခေတိလာသည်ဟောမဟုတ်ခင်မနာခင်မသေးခင်လေးမှတရားဝင်ရတာသိမပြေဘူးလားတကယ်လို့ကိုယ်ရဲ့ကာကနာကြတော့မှကိုယ်နဲ့ကိုယ်ချင်းမတည့်နိုင်တော့ဝေဒနာတန်နေမခံနိုင်ရဲ့အခါကြတော့မှလေးလာဝင်ပြီးတရားအားထုတ်လို့တရားကြပါမလားမိုးချုပ်နေခံကဘာနန်းတို့ မိုးထုတ်ပြီးနေရာနဲ့မရှိလို့အဲ့ဒီချိန်ကျမှသဘာဝထုတ်ပြီးနားလို့ရောက်ပါဦးမယ်။ဒီခုချီခုလည်းမသိနိုင်တဲ့အခါကျတော့မှငါဒိဋ္ဌာကိုယ်တမ်းပါလို့ဒီလိုမပြောနဲ့။ယခုချီခုလည်းခုချီလေးသိနိုင်တော့မှဒီကိုကြောက်ကြမနေနဲ့လားဒီကိုကြောက်ကြမနေနဲ့။ကိုယ်လုံးကြီးကိုယ်ကြီးကြိုးစားပြီးတော့အားထုတ်ထားဖို့ရမလို့လေမလို့လေလားဗျာ။ဒါဓမ္မလိုအပ်ပြီးတော့နေလေ။အဲကြောင့်ပူတဲ့ခါကာလကြတော့မှတရားမရရင်နောက်တာဥပါမှုတွေပြလိုက်နေ။ နာရေကသိတဲ့ဒီကကလာမှာပြီးတရားမရရင်အဲ့ဒီကြမှာနောင်တပူပါမှုတွေရှိနေတယ်။အဲ့တော့ဒီနောင်တပူပါမှုတွေမတရားအောင်မဟုတ်ခင်မနာခင်မသိခင်မှာမလုပ်ရမလဲဗျာ။တရားဝင်မှာဥရောကာမတရားမရမာကြပါလိမ့်မည်။နာရောကာမတရားမရမာကြပါလိမ့်မည်။ ဒေဒီကာမဒေဒီကာမတရားမယတရားမယမာကြပါလိမ့်မည်မာကြပါလိမ့်မည်မအိုမနာမအိုမနာမတရားမတရားနိဒံဆိုတာဟောကြည်နိဒံဆိုတာဟောကြည်မအိုမနာမအိုမနာမတရားမတရားနိဒံဆိုတာဟောကြည်နိဒံ ခြေရှိကလောလာဆိုင်အမြိုင်နိဗ္ဗာန်ရနိုင်သည်ခြေရှိကလောလာဆိုင်အမြိုင်နိဗ္ဗာန်ရနိုင်သည်ခြေရှိကလေးကိုဟိုလေးကမနာလေးကမသေးလေးက အဲ့ဒီအင်းကြီးလိုက်ပြီးမိမိဒုနာဆိုင်ပြီးတော့တရားနှလုံးသွင်းအားထုတ်လိုက်တယ်ဆိုရင်အမြဲနိဗ္ဗာန်ဆိုတဲ့ဆင်းရဲရဲ့နိဗ္ဗာန်မရနိုင်ဘူးလားဒုက္ခသမုဒယနိရောဓမေတ္တာဆိုတဲ့အမှန်တရားတွေသိပြီးတော့ဘုန်းကြီးရောရင်နိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ဘူးလားအဲကြောင့်နောက်ထပ်တစ်ပါးအသက်ရွယ်ကြီးရင်မလုံနိုင်တော့ဘူးယာရီတရားတွေသိတဲ့ခံရတဲ့အခါကျတော့မှငြင်းရင်းကမလုံနိုင်ရတာ အာမတုရဲ့မှန်ပြီလို့နောက်တာဥပ္ပန်လို့သိရအောင်ဘုန်းကြီးရဲ့စေတော်မျိုးတော်များအာလို့ကြီးတော်ကြီးလာရမှများဘုန်းကြီးကမြတ်စွာဘုရားရှင်တိုင်းမှာတော်မူခဲ့တဲ့အချိန်အပ္ပမရိနာသံပါရိနာမမိကလည်းဒီလိုကြီးရဖြစ်တယ်။ဒီကံနာအတိအကျဒီတိနာဝိပဿနာတရားဉာဏ်ဉာဏ်ကြီးဝင်ရောက်ပြီးတော့အာထုပ်ဖို့ရမသိဘူးလား။ဒါကြောင့်ဘုရားပထမ လူတရားဖွင့်ဘုရားရှင်ရဲ့သုံးမှာဟောပါဒေသနာတရားလေးကိုကိုကြီးရှင်းဆိုပြီးတော့အဲ့ဒီဘာသာလေးသုံးပြီးဆိုရင်ဒါလေးခေါ်ပြီးတော့တရားသိရအောင်နော်မှန်ပါဗျာမပမာဒတ္တမေကဝိသစ္စာဝိတ္တိသာလိနောမဟာဝုဒ္ဓအယံဝအမကံအနုသာရဏီမသမဒတ္တမေကဝိသစ္စာဝိတ္တိသာလိနော မဟာဘုရားအယံဝအမတံအယုဒလိသေကမိယတော်များဥจิตသာတို့ဒုံမီသိကျင်သာစေတမိတို့ဤမဟာ မဟုဒာကိုချိန်သောစွာဒေါမနနှင့်သောကရှာယာမဖြစ်ကြပါစေကိုလေဘုရားတိတိကိုပါလေဘုရားရဲ့ရဲ့တော်ကိုဘုရားတစ်နှစ်မှာတစ်ခါတစ်နှစ်မှာတစ်ကြိမ်လာနိုင်ပါအဲ့တော့ဒီနေ့ဘုရားတိတိကိုလာအချင်းမရှိပါဘူးယခုလိုရောက်တဲ့အချိန်ကာလမှာမိမိဘောမကျေးဇူးပြုခဲ့တဲ့ယံရပါရဲ့ဘာသာဓမ္မများ ုန်းကြီးရောက်တုံးရောက်တဲ့အနေအားဖြင့်အဆုတ်တဲ့အဆုတ်တဲ့ရသော်ဘုရားရှင်ရဲ့သာသနာတော်ကိုတွေ့ကြုံတဲ့အခါဘုရားဖွင့်နေတာဘုရားသာသနာတော်ကြီးရှိတဲ့အခါမှာမှဒီမှာသိတဲ့ဝိပဿနာတရားတွေကိုဟောပြောပြတာနိုင်တဲ့ပုဂ္ဂိုလ်ကြီးရှိတယ်။အဲဒီအခါကျမှနာယမိရပြီးသင်္ကြန်အဆုတ်ကိုရှိပါတယ်ဒါကြောင့်ဘုရားရှင်ရဲ့သာသနာတော်ကြီးထွန်းနေပြီးတရားရိပ်တာဌာနတွေရဲ့ပတ်ဝန်းကျင်မှာအလုံးကြီးရုပ်ရောက်ရှိနေပြီး ဒါကြောင့်မိမိတို့ကအချိန်ကျွဲမနေပဲနဲ့အသက်အရွယ်ကြီးရင်နေတာကြတော့ပါဘောဒီတရားကယခုမှအားလုံးကိုရမယ်လို့နောက်ထပ်တမန်ကိုပါလို့မရှိရအောင်ခွန်ကြီးကအသိပေးပါအသိပေးပါတတိယပြီးတော့ဒီဒီနေ့တော့ဒီတရားလုံးကိုအားထုတ်ဖြစ်အောင်အားလုံးရဲ့ရက်စီအားလုံးနဲ့တော့မှအနည်းဆုံး၁၀ရက်ကိုဒီဘုရားအားလုံးရဲ့ဆိုတဲ့ တတိယအားလေးရပြီးတော့အထုပါလို့ဘုရားရှင်ပေးပါဒါကြောင့်ဝိသေသေသာသိဝေဒီယေသာသိမိမကျင်နိုင်တော့အချိန်ရောက်မှနောက်ကာလနိုင်ဝိသေသာယနောဝိသေသိတာဖြစ်တဲ့ရာကိုဗမာမယင်းမကျင်လျက်နေခြင်းဟုသာရတော်နှလုံးမနာရခြင်းတို့၏မဟာဝဒကုသိုလ်သောဓမ္မနာနေ သောကကြာရန်လိုက်ဖြစ်ကြပါသည်ကိုအယံဝေါဤလို ယံဘုမာလျောသောခြင်းကိုပတိပါခြင်းဘုရားမြတ်စွာဘုရားကိုဘုရား ဝတ္တရားမကြားရ